တောလေယာကျမ်းခန်းကြီး1အငယ်1မှ16ဤဒေလအမျိုးသားတို့သည်အေဂုတုပြည်မှထွက်၍ဒုတိယနှစ်ဒုတိယလပထမနေ့၌တိနာတော်တွင်ပရိသတ်စည်းဝေးရာတဲတော်မှဒါဝရဖျားသည်မောရှိအားမိန်တော်မူသည်ကားတင်နှင့်အာယုန်သည်ဤဒေလအမျိုးသားပရိသတ်တို့တွင် အသက်၂၀လွန်၍စစ်တိုက်နိုင်သောယောက်ျားအပေါင်းတို့ကို သူတို့အဆွေအမျိုးအတီးအတီးအလိုက်စည်ရင်ယူလျက်တက်ခင်းချင်း၍ရေတွက်လော အမျိုးအနွယ်အတီးအတီးတမျိုးတယောက်စီမိမိတို့အဆွေအမျိုး၌တကြီးဖြစ်သောလူတို့သည်တင်တို့နှင့်အတူကူညီ၍ထိုအမှုကိုဆောင်ရကြမည်တင်တို့နှင့်အတူကူညီ၍အမှုကိုဆောင်ရသော သူဟုမူကားရုဘင်အမျိုးရှေဒုရတာအေလိဇုရရှိမောင်အမျိုးဇူရိရှဒေတာရှေလူမြေလယူဒအမျိုးအမိနဒတာနာရှုံဣဒကာအမျိုးဇုအာတာနာတနေလဇာဘူးလိုအမျိုးဟေလုံတာအေလျာဘယောတတာတွင်အေဖရင်အမျိုးအမိဟုတ်တာအေလိရှမာ မနာရှေအမျိုးပေဒါဇုရသားဂါမလီလဗေယံမင်အမျိုးဂိဒေါနိသားအပိဒံဒံအမျိုးအမိရှဒေသားအဟိဇာအာရှာအမျိုးဩကရန်သားပါဂျေလဂတ်အမျိုးဒွေလသားအေလျာတတ်နာတလိအမျိုးအေနံသားအဟိရဒီဤသူတို့သည်ပရိသတ်တွင်ကြော်စောသောသူအဆွေအမျိုး တကြီးမင်းဖြစ်၍ဤဒေလံအမျိုး၌လူတထောင်စီ အုပ်ရသောသူ ဖြစ်ကြသည်အငယ်၁မှ25ထိုတို့နိုင်ပြီဖြင့်ရွေးတော်မူသောထိုသူတို့ကို မောရှေနှင့် အာယုန်သည်ခေါ်၍ဒုတိယလပထမနေ့၌ပရိသတ်အပေါင်းကို စီဝေးစေပြီးမှအဆွေအမျိုးစည်းရင်းကို ဖော်ပြ၍အနှစ်20လွန်သောသူတို့၏နာမည်ပေါင်းကို မှတ်သဖြင့်သာရဘုရားသည်မောရှိအားမှားထားတော်မူသည့်အတိုင်းတိနာတော်၌ဣဒရေလအမျိုးသားတို့ကို ရေတွက်လေ၏ဣဒရေလ၏သားဦးရုဘင်၏အမျိုးသားတို့တွင်အဆွေအမျိုးအတီးတီလိုက်၍နာမည်များကိုစည်ရင်၌မှတ်သားသည့်အတိုင်းအသက်20လွန်၍စစ်တိုက်နိုင်သောယောက်ျားပေါင်း46,500ရှိကြ၏ ရှိမောင်အမျိုးသားတို့တွင်အဆွေအမျိုးအတီးတီလိုက်၍နာမည်များကိုစည်ရင်၌မှတ်သားသည့်အတိုင်းအသက်20လွန်၍စစ်တိုက်နိုင်သောယောက်ျားပေါင်း9900ရှိကြ၏ဂတ်အမျိုးသားတို့တွင်အဆွေအမျိုးအတီးတီလိုက်၍နာမည်များကိုစည်ရင်၌မှတ်သားသည့်အတိုင်းအသက်20လွန်၍စစ်တိုက်နိုင်သောယောက်ျားပေါင်း4550ရှိကြ၏ အငယ်26မှ33ယူဒအမျိုးသားတို့တွင်အဆွေအမျိုးအသီးအသီးလိုက်၍နာမည်များကိုစီးရင်၌မှတ်သားသည့်အတိုင်းအသက်20လွန်၍စစ်တိုက်နိုင်သောယောက်ျားပေါင်း9400ရှိကြ၏ဤတကားမျိုးသားတို့တွင်အဆွေအမျိုးအသီးအသီးလိုက်၍နာမည်များကိုစီးရင်၌မှတ်သားသည့်အတိုင်းအသက်20လွန်၍စစ်တိုက်နိုင်သောယောက်ျားပေါင်း9400 94,400ရှိကြ၏ဇာဗုလုန်အမျိုးသားတို့တွင်အဆွေအမျိုးအသီးအသီးလိုက်၍နာမည်များကိုစည်ရင်၌မှတ်သားသည့်အတိုင်းအသက်20လွန်၍စစ်တိုက်နိုင်သောယောက်ျားပေါင်း92,400ရှိကြ၏ယောသမဆင်းသက်သောအေဖရင်အမျိုးသားတို့တွင်အဆွေအမျိုးအသီးအသီးလိုက်၍ နာမည်များကိုစည်ရင်၌မှတ်သားသည့်အတိုင်းအသက်20လွန်၍စစ်တိုက်နိုင်သောယောက်ျားပေါင်း4500ရှိကြ၏အငယ်34မှ46မနာရှေအမျိုးသားတို့တွင်အဆွေအမျိုးအသီးအသီးလက်၍နာမည်များကိုစည်ရင်၌မှတ်သားသည့်အတိုင်းအသက်20လွန်၍စစ်တိုက်နိုင်သောယောက်ျားပေါင်း3200ရှိကြ၏ ဗင်ယမင်အမျိုးသားတို့တွင်အဆွေအမျိုးအသီးအသီးလိုက်၍နာမည်များကိုစည်ရင်၌မှတ်သားသည့်အတိုင်းအသက်20လွန်၍စစ်တိုက်နိုင်သောယောက်ျားပေါင်း3500ရှိကြ၏ဒံအမျိုးသားတို့တွင်အဆွေအမျိုးအသီးအသီးလိုက်၍နာမည်များကိုစည်ရင်၌မှတ်သားသည့်အတိုင်းအသက်20လွန်၍စစ်တိုက်နိုင်သောယောက်ျားပေါင်း6200ရှိကြ၏ အာရှာအမျိုးသားတို့တွင်အဆွေအမျိုးအသီးအသီးလိုက်၍နာမည်များကိုစည်ရင်၌မှတ်သားသည့်အတိုင်းအသက်20လွန်၍စစ်တိုက်နိုင်သောယောက်ျားပေါင်း4500ရှိကြ၏နာတလိအမျိုးသားတို့တွင်အဆွေအမျိုးအသီးအသီးလိုက်၍နာမည်များကိုစည်ရင်၌မှတ်သားသည့်အတိုင်းအသက်20လွန်၍စစ်တိုက်နိုင်သောယောက်ျားပေါင်း9300ရှိကြ၏ ထိုသို့မောရှေနှင့်အာရုန်အစရှိသောဣသရေလအမျိုး၌အဆွေအမျိုးသူကြီးဖြစ်သော မင်းဆယ်နှစ်ပါးတို့သည်ဣသရေလအမျိုးသားအပေါင်းတို့ကိုအဆွေအမျိုးလိုက် ရေတွက်၍စာရင်းယူသည့်အတိုင်းအသက်နှစ်ဆယ်လွန်၍စစ်တိုက်နိုင်သော လူပေါင်းကား၊ခြောက်သိန်းသုံးထောင်ငါးရာငါးဆယ်ရှိသတည်း။လေဝိသားတို့သည်ဘိုးဘအမျိုးအလိုက် စည်ရင်မဝင်ရသည့်အမှုမှာဒါဝရဖျားသည်မောရှိအား မိန်တော်မူသည်ကားလေဝိသားတို့ကိုဣတရေလအမျိုးသားတို့နှင့်ရောနှော၍မရေတွက်ရစည်ရင်ထဲ၌မတွင်ရလေဝိသားတို့အားတက်တေခံချက်တဲတော်ကို၎င်းတဲတော်တစားရှိသည်မြကို၎င်းတဲတော်နှင့်ဆိုင်သည်မြတို့ကို၎င်းအပ်၍သူတို့သည်တဲတော်နှင့်တဲတော်တစားအလုံးစုံကို ဆောင်ရွက်ရကြမည် တဲတော်မှုကိုလည်းထမ်းရကြမည်တက်ချသောအခါတဲတော်ပတ်လည်၌မိမိတို့နေရာချရကြမည်တဲတော်ကိုယူသွားခြင်းရောက်သောအခါလေဝိသားတို့သည်ရုတ်သိမ်းရမည်နေရာချခြင်းရောက်သောအခါထူထောင်ပြန်ရမည်လေဝိအမျိုးသားမှတပါအခြားသောအမျိုးသားသည် ချင်းကပ်လျင်အသေးသက်ချင်းကိုခံရမည်ဣဒရေလအမျိုးသားတို့သည်တက်ချသောအခါ အလုံးရင်းတလျှောက်လုံးလူတိုင်းမိမိဆိုင်သောတက်တွင်မိမိဆိုင်သောအလံနာမှမိမိတဲကိုဆောက်ရမည်ဤဒေလအမျိုးသားစည်းဝေးရာပြိတ္တအပေါ်မှာအမျက်တော်မတက်ရောက်စေခြင်းငှာလေဝိသားတို့သည်တက်တေခံချက်တဲတော်ပတ်လည်၌နေရာချ၍တက်တေခံချက်တဲတော်ကိုဆောက်ရှောက်ရမည်ဟု မောရှိအားသာရဖျားမှားထားတော်မူသည့်အတိုင်းဣဒေလအမျိုးသားတို့သည်ပြုကြ၏